ဆရာတော်ဖျားနဲ့တကွာတကယ်တော့တငယ်ချင်းတွေအားလုံးမင်္ဂလာပါလို့တကယ်တော့မညာနာတို့ဒီမှာဟောဆက်ပါတယ်ဗျာပြီးတော့ရွေးချယ်တဲ့ခေါင်းစဉ်နာမည်ကတော့အဲ The Concession of the Higher Value in the Buddhist Active ဖြစ်ပါတယ်ဗျာဒီတော့အထက်အနေမှာအဲတကယ်တော့ တဟန်ရဘလူနဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးရှိကြပါတယ်ဗျာအဲ့ဒီထဲမှာမှတပည့်တော်တို့ဗုဒ္ဓဘာသာဝင်တွေရဲ့အမြင့်ဆုံးအမြင့်ဆုံးဆွမ်းအားဖြစ်တဲ့နိဗ္ဗာန်ကိုဖတ်မိမတ်မိတလောက်တပည့်တော်တင်ပြမှာဖြစ်ပါတယ်ဗျာနိဗ္ဗာန်ရဲ့တရားကိုတဘာဝကိုစူးစမ်းလေ့လာခြင်းဆိုတဲ့ခေါင်းစဉ်အောက်မှာတပည့်တော်တင်ပြပါမယ်ဗျာ။ ဗုဒ္ဓဘာသာဝင်သူတော်စင်တွေအတွက်ဘဝရဲ့ပန်းတိုင်ဟာဘာလဲဓမ္မကျင့်စဉ်ခရီးနှမ်းရဲ့အဆုံးဟာဘာလဲလို့မင်းရင်တော့နိဗ္ဗာန်လို့ပဲဖြေကြမှာဖြစ်ပါတယ်ဗျာဗုဒ္ဓဘာသာဝင်တွေအကြောင်းမှာနိဗ္ဗာန်နဲ့ပတ်သက်လို့ခံယူချက်မျိုးမျိုးဖြစ်နေပါတယ်ဗျာနံပါတ်1တချို့ကနိဗ္ဗာန်ဆိုတာကိုယ်တိုင်ကြင်ကြံအားထုတ်ပြီးမှတွေ့နိုင်တဲ့တရားဓမ္မဖြစ်လို့နိဗ္ဗာန်အကြောင်းကို ပြောဆိုဆွေးနွေးနေကြတာဟာတိတ်အကျိုးမရှိတော့ဘူးလို့မြင်ကြပါတယ်ဗျာနံပါတ်2အနေနဲ့ကတော့နိဗ္ဗာန်ကို မိမိကိုယ်ွယ်ကျင့်သုံးတဲ့ဘာသာတရားရဲ့နောက်ဆုံးပန်းတိုင်ဟာဘယ်လိုသဘောတဘာဝရှိတယ်လဲဆိုတာအနုမာနညာနဲ့သိသိတဲ့တယ်လို့မြင်ကြပါတယ်ဗျာဒါမှလည်းကိုကဘယ်ကိုဥတီပြီးသွားနေတယ်ဘာအတွက်ကြင်ကြံအားထုတ်နေကြတယ်ဆိုတာအတိပ္ပယ်ရှိလိမ့်မယ်လို့ယူဆကြပါတယ်ဗျာ။ ဗုဒ္ဓဘာသာဝင်တွေရဲ့ပန်းတိုင်ဟာနိဗ္ဗာန်ပဲလို့သိရပြီးဒီနိဗ္ဗာန်တရားကိုဘာလဲဆိုတာသိရှင်တယ်သိထိုက်တယ်လို့ပဲမြင်ပြီးဆိုရင်နောက်တစ်ဆင့်တက်ပြီးနိဗ္ဗာန်ဆိုတာဘာလဲလို့အဲမေးရင်တော့နိဗ္ဗာန်ဆိုတာဒုက္ခအကြောင်းတရားဖြစ်တဲ့တဏှာဥပါဒံတရားအကျွမ်းမဲ့ချုပ်ငင်းခြင်းရင်းနဲ့တဏှာဥပါဒံတရားရဲ့အကျိုးဆက်တရားဖြစ်တဲ့ဥပါဒနဲ့ခန္ဓာတွေအကျွမ်းမဲ့ချုပ်ငင်းခြင်းချုပ်ငင်းခြင်းလို့ပဲဖြေဆိုကြမှာဖြစ်ပါတယ်ဗျာ။ အဲကနေတဆင့်တက်ပြီးတော့တဏှာဥပါဒံတရားတွေရှုံငင်းရာချုံငင်းကြောင်းဖြစ်တဲ့နိဗ္ဗာန်ရဲ့သဘောတဘာဝကဘာတွေလဲလို့ထပ်မေးခံရရင်တော့တပည့်တော်တို့နိဗ္ဗာန်နဲ့ပတ်သက်တဲ့အတိကတော့တော်တော်လေးဝေးဝေးဝါးဝါဖြစ်သွားပြီလို့ထင်ပါတယ်ဗျာဗုဒ္ဓဘာသာဝင်တွေအနေနဲ့အားလုံးသဘောတူညီတဲ့နိဗ္ဗာန်ယူဆတစ်ခုကိုဒီကနေ့အထိမရနိုင်သေးကြမရနိုင်ကြသေးလို့ပါပဲဗျာ။ အများအားဖြင့်တော့ကိုဖတ်ဖူးမှတ်ဖူးတဲ့နိဗ္ဗာန်တရားရဲ့ဂုံဂုံလက္ခဏာတွေကိုပဲရွတ်ဆိုကြပြကြမှာဖြစ်ပါတယ်ဗျာပိဋကဓမ္မပိဋကဓမ္မစာပေမှာတော့နိဗ္ဗာန်ရဲ့ဂုံလက္ခဏာတွေအမျိုးအမည်ပေါင်း80လောက်ဖော်ပြထားတာတွေ့ရပါတယ်ဗျာမတ္တနိမတနောတနက်ခယောဝိရာကောအနောကစသည်ပေါ့ဗျာနိဗ္ဗာန်တရားရဲ့ဂုဏ်လက္ခဏာတွေကိုကြည့်ရင်တော့ကိလေသာဒုက္ခတရားတွေနဲ့ပြည့်နေနေတဲ့ ဘဝတန်တရားပြည့်စင်ငြိမ်းချမ်းအေးမြရာဆိုတဲ့အနက်ပဲထွက်ပါတယ်ဗျာနိဗ္ဗာန်တရားရဲ့ပဂတိသဘောတရားကိုသဘောစီကိုတော့မရောက်သေးတော့နိဗ္ဗာန်ဆိုတာဘာလဲဆိုတဲ့အဖြစ်စစ်စစ်ကိုမရသေးပါဘူးဗျာနိဗ္ဗာန်တရားရဲ့ပဂတိသဘောတရားကိုသဘောကိုသိဖို့အတွက်တော့ဗုဒ္ဓဘာသာဗုဒ္ဓစာပေပညာရှင်တွေကဓမ္မစာပေကိုမွေနောက်ရှာဖွေလို့ရှုထောင့်မျိုးမျိုးကနေတင်ပြခဲ့ကြတာတွေ့ရပါတယ်ဗျာ။ နိဗ္ဗာန်ဟာအရှိဘာဝတရားလားမရှိအဘာဝတရားလားနိဗ္ဗာန်ဟာဘုံဌာနတစ်ခုလားဘုံဌာနမရှိတဲ့သဘောတရားတစ်ခုလားနိဗ္ဗာန်ဟာခန္ဓာတွေအတွင်းကတရားလားခန္ဓာတွေပြင်ဖက်ကတရားလားနိဗ္ဗာန်ဟာငကိုယ်ကလေးကထာဝရထာဝရတည်ရှိနေတဲ့တရားလားယဟန္တာတွေရဲ့သုတိစိတ်နောက်မှာအတစ်ဖြစ်ပေါ်လာတဲ့တရားလားပြီးတော့နိဗ္ဗာန်ဟာကာလလို့ကာလဝိမုတ်တရားလားအတိတ်ပစ္စုပ္ပန်အနာကတရားလား နိဗ္ဗာန်ဟာအဖြစ်ပြက်တရားတွေမရှိတဲ့တရားလားဖြစ်ပြက်တဘောတွေရက်ဆင်းမှုလားပြီးတော့နိဗ္ဗာန်ဟာတတိပုဂ္ဂလဆန်တဲ့တရားလားအများနဲ့ဘုံဆိုင်ရေပုံရတမညတရားလားဆိုပြီးတော့ရှုထောင့်မျိုးမျိုးရှိခဲ့ကြပါတယ်ဗျာအဲ့ထက်အနေမှာနံပါတ်၁ချက်ကိုတပြည့်ဆွေးနွေးသွားပါဦးမယ်ဗျာနိဗ္ဗာန်ဟာအစွန်းလွတ်တရားဖြစ်တော့အမြင်ပေါ့ဗျာနိဗ္ဗာန်နဲ့ပတ်သက်ပြီးတော့အယူဝါဒပေါင်းစုံရှုထောင့်ပေါင်းစုံ ရှိတဲ့အဲ့ဒီထက်ကနေမှ ကျမ်းဂန်စာပေတိတထပမာဏမန်းစာသွေးခေါ်တိအနုမာဏပမာဏတို့နဲ့မန်းစာကြည့်ရတာတွေကတော့အစွန်တရားတွေနဲ့ညှိနေမှာပါပဲဗျာလောကတတ္တဝါတွေဟာအရှိအမြင်အထိဝါဒနဲ့မရှိအမြင်အထိဝါဒဆိုတဲ့အစွန်တရားနှစ်ခုကနေမလွတ်နိုင်ဘူးလို့ကိစ္စနာကောတာတုတ်မှာဘုရားရှင်ကဟောထားပါတယ်ဗျာနိဗ္ဗာန်ကိုအရှိတရားအထိပါဝလို့ယူယူ မရှိတရားနတ္ထိပါဝလို့ပဲယူယူအစွန်တရားမလွတ်တဲ့အမြင်တွေပဲဖြစ်ပါတယ်ဗျာ။ နိဗ္ဗာန်ကိုအရှိတရားအထိပါပါလို့မြင်တဲ့အမြင်ကိုစဉ်းစားကြည့်ရင်ယုတ်တိလွဲဟန်ပေါ်ပေါက်လာတာတွေ့ရမှာဖြစ်ပါတယ်ဗျာလောကမှာရှိတရားကိုတတ်မှတ်နိုင်လောက်အောင်ထင်ရှားတဲ့အရာမှန်တမျှဟာအကြောင်းတရားအထောက်ပံ့တွေနဲ့ကင်းပြဖြစ်ပေါ်လာရုံမရှိပါဘူးဗျာအကြောင်းတရားထောက်ပံ့နေတဲ့ကင်ပီသူ့လိုလိုပဂတိတည်ရှိနေတဲ့အတ္တစီဝပရမထမစသည့်အရှိတရားတွေဟာဘုရုဇဉ်အတိနဲ့မျက်မှောက်မပြုတ်နိုင်တဲ့စိတ်ကူးရင်အရှိတရားတွေပဲဖြစ်ပါတယ်ဗျာ။ နိဗ္ဗာန်ဟာအကြောင်းတရားအထောက်ပံ့တွေနဲ့ကင်းပြီးသူ့အလိုလိုပကတိတည်ရှိနေတော့တည်ရှိနေတယ်လို့ယူဆရင်လဲအတ္တစီဝပရမထမစတဲ့စိတ်ကူးရင်ရှိသဘောတွေနဲ့မထူတော့ဘူးဖြစ်ပါတယ်ဗျာ။ဒါကြောင့်နိဗ္ဗာန်ကိုအရှိတရားအဋ္ဌိဘာဝလို့မြင်တဲ့အမြင်ကလည်းလက်ခံနိုင်ပွဲမရှိတဲ့အစွန်းလို့ဆိုရမှာဖြစ်ပါတယ်ဗျာ။နိဗ္ဗာန်ကိုမရှိတရားနတ္ထိဘာဝလို့မြင်တဲ့အမြင်ကိုစဉ်းစားခြင်းပို့လို့တော့ယုတ်တိကင်းမဲ့တာတွေတွေ့ရပါတယ်ဗျာ။ မရှိတရားနတ္ထိဘာဝဆိုတဲ့အမြင်အတိက အရှိတရားအဋ္ဌိဘာဝဆိုတဲ့အမြင်အတိကိုတည်မိပြီးရှိနေလို့ပါပဲဗျာဥပမာအနေနဲ့အရရတည်ရှိမှုအားဆံရပစ္စည်းဝတ္ထုရဲ့တည်ရှိမှုကိုမြင်နေတယ်လို့ပါပဲဗျာအရှိဘာဝအရှိတရားအဋ္ဌိဘာဝဆိုတဲ့အမြင်အတိကိုတော့အခိုင်အမာ မလုံနိုင်ရင်မရှိတရားဆိုတာကလည်းစိတ်ကူးရင်တက်တက်စကလုံးဝေါဟာရတက်တက်တဲ့မပေါ်တဲ့ပေါ်ပြချက်တာဖြစ်ပါလိမ့်မယ်ဗျာ။ နိဗ္ဗာန်နိဗ္ဗာန်ကိုမရှိတရားနတ္ထိဘာဝလို့မြင်တဲ့အမြင်ကအတိအကျပြောရရင်တော့ရုပ်တရားနံတရားတွေကိုအရှိတရားအဟုတ်ရှိပရမတ်တရားတွေလို့မြင်တဲ့အမြင်ပေါ်အခြေခံလို့ဖြစ်နေပါတယ်ဗျာအဟုတ်ရှိပရမတ်တရားတွေဖြစ်တဲ့ယုံနံတရားတွေရဲ့ချုပ်ငင်းမှုမရှိမှုဖြစ်လို့နိဗ္ဗာန်ကိုမရှိတရားနတ္ထိဘာဝလို့မြင်ကြတာပဲဖြစ်ပါတယ်ဒီနေရာမှာဖော်ပြချင်တာတခုကတော့စိတ်တဆအမြင်တွေရဲ့ဆန်း ဆန်းဆန်းကြဲကြဲယူဆတတ်တဲ့သဘောကိုပါပဲဗျာမုတ်ဆိုင်မောဆိုင်တခုမှကလေးတယောက်ကမုတ်လာဝဲတယ်အဲ့ဒီချိန်မှာမောအကုံလို့မရှိတော့ဘူးလို့ဆိုင်ရှင်ကကလေးကိုပြောပါတယ်ဗျာကလေးကလည်းဟုတ်ကဲ့အဲ့ဒီမရှိတဲ့မုံကိုပဲစားပါမယ်လို့ပြန်ပြောပါတယ်ဗျာအဲ့ဒီဥပမာလိုပါပဲနိဗ္ဗာန်မှာကိလေသာတွေယုံယုံနံခန္ဓာတွေဆုံးငင်ရတယ်မရှိတဲ့အဘာဝဖြစ်ကို ရောက်တယ်ဆိုပေမဲ့ဒီယုံနံဆင်းရဲမရှိတဲ့သဘောရှိနေတယ် လို့ယူဆကြပြန်ပါတယ်ဗျာမရှိတဲ့သဘောကိုပဲတစ်ခါရှိလောက်ကြပြန်တော့စမ်းကြဲလွန်းတဲ့စိတ်တဆအမြင်တက်ပဲတက်တက်ပဲဖြစ်ရပါတယ်ဗျာဒါဆိုရင်နိဗ္ဗာန်ဟာဘာလဲဘယ်လိုဖော်ပြနိုင်တယ်လဲဆိုတော့နိဗ္ဗာန်ဝါဒတွေနိဗ္ဗာန်ကို ရှင်းမှုရှုထောင့်ကနေတင်ပြခဲ့တာဖြစ်ပါတယ်ဗျာအဲနောက်ဆုံးအနေနဲ့နိဗ္ဗာန်ကိုတိမှုရှုထောင့်ကနေ လေ့လာကြမယ်ဆိုရင်အဲရေပုံရအနဲ့ ဖွင့်ဆိုချက်အရနိဗ္ဗာန်ဆိုတာတဏှာမာနဒိဋ္ဌိစတဲ့ပပင်စတရားတွေချုပ်ငုံမျိုးကိုဆိုကြပါတယ်ဗျာပပင်စတရားတွေကြောင့်လောကကိုလည်းအရှိမရှိကိုလောကကိုလည်းအရှိမရှိလို့ယူဆကြပါတယ်ဗျာတတ္တဝါကိုလည်းအရှိမရှိလို့မြင်ကြပါတယ်ဗျာလောကနဲ့တတ္တဝါတွေဖွဲ့စည်းထားတဲ့ယုံ nant တရားတွေကိုလည်းအရှိမရှိလို့မြင်ကြပါတယ်ဗျာ အဲ့ဒီအမြင်ကိုမားစေတဲ့ပတ်ပင်စတရားတွေချုပ်ငိမ့်တဲ့အခါစိတ်ဟာရှိမရှိဖြစ်မဖြစ်စတဲ့အစွန်းတရားကနေလွတ်မြောက်သွားပါတယ်ဗျာဘယ်ရာကိုမှရှိရှိမရှိဖြစ်မဖြစ်စတဲ့အစွန်းတရားတွေအမြင်နဲ့မရှိနာမစော့ကန်တော့ပါဘူးဗျာဘဝတန်တရားမှာဖြစ်ပွားနေတဲ့ယုံ nant တရားတွေကိုတော့မှရှိမရှိဖြစ်မဖြစ်စတဲ့အစွန်းတရားတွေအမြင်နဲ့မစော့ကန်မဖော်ပြနိုင်ရင်ဒီတရားတွေရဲ့ကင်းရာချုပ်ရာဆိုတဲ့နိဗ္ဗာန်တရားဟာ ရှိမရှိဖြစ်မဖြစ်စတဲ့အစွန်းတရားတွေရဲ့တတ်မှတ်မှုတွေကိုလွန်နေတဲ့တရားပဲမောရှဖြစ်မှာပါပါဗျာနိဗ္ဗာန်ချမ်းသာပြီးတော့ဒီကနိဗ္ဗာန်ချမ်းသာအကြောင်းနည်းနည်းပြောပါဦးမယ်ဗျာနိဗ္ဗာန်ချမ်းသာဆိုတာချမ်းသာချမ်းသာတကားတို့တဲ့အမျက်ဆုံးဖြစ်ပါတယ်ဗျာဘေးအပေါင်းကလွတ်မြောက်တယ်နိဗ္ဗာန်ရရင်ဘယ်ဘေးမှမတင်တော့ပါဘူးဗျာ ဘေးပေါင်းကလွတ်ချင်တော့နိဗ္ဗာန်ရအောင်ကြိုးစားရပါမယ်ဗျာနိဗ္ဗာန်နဲ့ပတ်သက်ပြီးတော့မိလိန်တာမင်းကြီးကအရှင်နာဂတိကိုမင်းချောက်ပါတယ်ဗျာရှင်ဗျာနိဗ္ဗာန်ချမ်းသာဟာပဲချမ်းသာနဲ့တူပါတယ်လို့ရှင်နာရှင်မိလိန်တာမင်းကြီးကမေးတဲ့အခါအရှင်နာဂတိကဥမာအနေနဲ့ပြောရရင်တဲ့ပဋိဒဏ်တွေနေကြတဲ့ကမျက်စိမမြင်လက်မမြင်လာတဲ့လူကအဖြူဆိုတာပဲလို့တော့ အနီဆိုတာဘယ်နဲ့တော့လို့မေးရမယ်ဆိုရင်ဘာနဲ့တူတယ်လဲလို့မေးတာနဲ့တူပါတယ်ဗျာသူကမွေးကလေးကမျက်စိမပါတဲ့လူဆိုတော့လောကမှာရှိတဲ့အရာဝတ္ထုတွေကိုဘယ်နည်းနဲ့မှခွဲခြားပြီးသိနိုင်မှာမဟုတ်ပါဘူးဗျာဒီဥပမာလိုပါပဲဗျာလောကမှာရှိတဲ့လောကသားအဖို့ရာမှာလောကနဲ့တန်တဲ့မျက်စိသာပါကြပါတယ်ဗျာလောကထက်လွန်တဲ့လောကမှာရှိတဲ့ချမ်းသာမှုမျိုးတွေနဲ့နိုင်ရှင်လို့မရတဲ့လောကုတ္တရာနိဗ္ဗာန်ချမ်းသာဟာ လောကချမ်းသာထဲမှာဘယ်ချမ်းသာနဲ့မှတူတယ်လို့မဆိုနိုင်ပါဘူးဗျာနိဗ္ဗာန်နဲ့တူတဲ့ချမ်းသာဟာလောကမှာမရှိဘူးလို့မှတ်သားရမယ်လို့ဖြေပါတယ်ဗျာနောက်ဥပမာတစ်ခုကတော့လောကလောကထဲမှာရှိတဲ့ချမ်းသာဟာတရတိပုံနဲ့တူတယ်လို့ပြောပါတယ်ဗျာတရတိပုတ်ဆိုရင်နည်းနည်းပဲပုတ်ပုတ်တချမ်းပဲပုတ်ပုတ်တရတိပုတ်လို့ခေါ်တာပါဗျာအပြစ်အနာစာကင်းရင်တရတိကောင်းလို့ခေါ်တယ်လို့ပါပဲဗျာ လောကချမ်းသာဆိုတာကလည်းအပြစ်အနာအစာမကင်းတော့ချမ်းသာစစ်ချမ်းသာကောင်းလို့မဆိုနိုင်ပါဘူးဗျာဒီဘဝချမ်းသာနိဗ္ဗာန်ချမ်းသာနှမျိုးရှိပါသေးတယ်ဗျာဒီဘဝချမ်းသာကတော့စာဝတ်နေရင်ကျမ်းမာရေးပြည့်စုံရင်ဒီဘဝချမ်းသာလို့ပြောပါတယ်ဗျာနိဗ္ဗာန်ချမ်းသာကြတော့ဒါနသီလတမထဝိပဿနာရင်နဲ့ပြည့်စုံအောင်ကျင့်ရင်နိဗ္ဗာန်ချမ်းသာကိုရကြောင်းတရားဖြစ်ပါတယ်ဗျာလောကမှာမိတည်နေတဲ့လူနဲ့ပြောင်းမှာအားလုံး ဒီဘဝချမ်းသာနိဗ္ဗာန်ချမ်းသာဖြစ်ကြောင်းတရားတွေကိုပြည့်စုံအောင်ဖြည့်ကျင့်နိုင်ပြီးတော့ဒီဘဝချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်ကြစေလို့ပြီးတော့ဆုတောင်းရင်းပြီးတော့ presentation ကိုနှုတ်ချုပ်ပါတယ်ဗျာရှင်တို့လိုပဲလို့ခုနိဗ္ဗာန်နဲ့ပတ်သက်ပြီးနိဗ္ဗာန်နဲ့ပြန်တွေ့ချင်တယ်နိဗ္ဗာန်နဲ့ချမ်းသာကောင်းလို့ချမ်းသာဖြစ်အဲ့ဒါပတ်သက်ပြီးဗာမိတယ်နဲ့နိဗ္ဗာန်နဲ့ပတ်သက်ပြီးလူ့ကြောင့်ပြောတာတရားအထုတ်လို့မဟုတ်ဘူးညာတယ် အဲ့ဒီလိုကြောင့်လားဆက်လက်ပြီးနေနေတယ်ရဟန်းဝဲလောကဘုရားဆိုတဲ့တင်ပြီးရရဟန္တာဖြစ်ရဟန္တာဖြစ်တဲ့လူဝဲကြောင့်ပါအဲ့တော့ဒီလိုမျိုးဆရာလေးတွေကအဲ့လိုကြားချင်လို့တရားရခဲ့ဆရာလေးတွေကနေရာကတင်ပါရဟန္တာဖြစ်ရင်တော့ခုနှစ်အတွင်းတင်ပါပါဗျာကဲပရှင်မကူလာပါ last question အဲဒီ တောင်းပါတိတေသနိဗ္ဗာန်ဆိုလိုတာပေါ့နော်သောတာပန်မျက်မှောက်ပြုတဲ့နိဗ္ဗာန်နဲ့ယဟန္တာမျက်မှောက်ပြုတဲ့နိဗ္ဗာန်တူကြလားဒါမှမဟုတ်ကွဲပြားခြားနားမရှိဘူးကွဲပြားခြားနားပါတယ်ဗျာသောတာပန်နဲ့မျက်မှောက်ပြုတဲ့နိဗ္ဗာန်ကြတော့ကိလေသာတွေမကုန်သေးဘူးလေဗျာအဲယဟန္တာနဲ့မျက်မှောက်ပြုတဲ့နိဗ္ဗာန်ကြတော့ကိလေသာကုန်ပြီးတော့ပိုးငြိမ်းချမ်းတာပါဗျာဟုတ်ပါဟုတ်ပါ